ဘိုးပန်ရိုးဆန်ရတဲ့ဒီမောင်ကျဲဒီမသွဲပြေရောက်တဲ့ကွယ်မောင်ခဲသလေကောင်းညာသဘူးမြေမတူးရဲ့ဘူးမောင်နောက်ပေါ်ဘုရားဆန်ယောဘာချမလာတဲ့ကွယ်ရတိယွာယော နောက်ပိုးသချင်းဆိုသလားဗျဟုတ်ကဲ့နောက်ပိုးဝါသနာပါလို့နောက်ပိုးသချင်းဆိုတယ်ဗျခမရနောက်ပိုးနဲ့ကျုပ်နောက်ပိုးနဲ့တူးရမတူးရနောက်ပိုးမီတင်လုပ်ကြည့်အောင်ဗျပထမတန်းပေါ့ခမရဟောကျုပ်ပထမဦးဆုံးတွေ့တဲ့နောက်ပိုးကလေဟုတ်ကဲ့လက်ဖက်ထက်ကျုပ်တစည်းမုံနဲ့မိုးချုပ်မောင်စလူရောင်ပြလျက်ဥအောင်စေရနောက်ပိုးဆဲတဲ့ဗျဟောကျုပ်တွေ့တာတမျိုး ရွှေလာသာသာဘိုင်ငင်ဟာဝဲညခါရီခုံလူမျိုးအုံးလေးခုံမနာဦးလမ်းမဲကလန်နဲ့ပကံရှင်မင်းမင်းလက်ထက်ကနောက်ကိုဆဲကောင်းလိုက်လေဗျာကြမ်းကြလေကြဘူးကားရင်နဲ့တရေကိုခင်းဆန်တဲ့င်းတကြအရလူပြိုဆဲရန်တို့နဲ့ရွှေဘုံမင်းလက်ထက်ကနောက်ကိုဆဲ ညသေးတိုင်းကုန်းကောင်းကြီးခြုံလေးကုံမာကြီးငန်းငန်းအောင်ွယ်တလဝမ်းပိုက်ဆံငွေဖြုံတအုံအုံနဲ့မင်းနှုံမင်းလက်ထက်ကနောက်ပိုးဆဲမေဗရာမောင်တာသဝိတ္ထုကိုအားကြလေရောက်ခမတူထံသူသမီးကကြမ်းရင်းလို့ကျွန်ခံသောနောက်ပိုးဆဲမင်းကလေးကိုစီစီမနာမနေကြည့်လျက်သူမသိငါဆွေးစိတ်တနှွင်းနှွင်းနဲ့မန္တလေးကနောက်ပိုးဆဲ ရုပ်ရှင်ပွဲများမော်တော်ကားနဲ့စားစရာအဖုံမုံပိုက်ဆံတွေကုန်တော့ရန်ကုန်ကနောက်ပိုးစေတုံကင်းစပါနဲ့ချင်းလုံးကိုကမတ်တာရဲ့လက်ပွဲသားရမတ်တာကြိုခုံလူပေါင်းဆုံးတခုံးတခွင်းကနောက်ပိုးစေမုံရင်ပဲဖို့အမဲချင်းတုံနဲ့ရုပ်ကကွမ်းစာသွားကနဲ့နဲ့နှစ်ဖက်ကျဲထိုးခွင်း တဝဆင်းနဲ့တကြောတီမောရှမ်းပြေကနောက်ပိုးစေ မောင်ရှိမမသိအဖေရှိမမသိမင်းကလေးကိုမရဲတရဲကြည့်၍မျက်စိနှလုံးအိမ်တွေမရဆုံးဖုန်ကြီးလူတွေ နောက်ပိုးဆက်မင်းကလေးအနာမရဲတရဲသွား၍ဖျားစုကျိန်ကျန်းစုကျိန်လောက်တော့ပသိန်းတခွင်းကနောက်ပိုးဆက်ဝါတွင်ဝါပါတင်းညိုပရမကောင်းမလေးတွေနားဖတ်နိုင်ဥပုပ်ဇေယနိုင်အမြဲနေတတ်သောနောက်ပိုးဆက်ဟာကျဲစီကိုတီတပြက်စီနဲ့အမဲကြီးတွေအပေါ်ဖျားသွားရင်လောတတ်သော 60ကျော်နောက်ပိုးစေဒါယထာမီးတာခရီးသွားလဲရီးစားလို့လို့မရလို့လို့ကိုလိုစိကရက်နဲ့ကြွားနဘေးကလူအထင်မှားစေဘူးမိထားတကားတခါတလွေတွေ့တာတော့နောက်ပိုးစေမင်းကလေးဖြူဖြူအေကုတ်ယူမယ်ဆိုရင် နာမတူးမကတရုတ်ပြေးကြစေတော့ခြေချင်းပါမညောင်းတယောက်ထီချောင်းဝင်တော့ဇွဲကောင်းတော့နောက်ပိုးစေ ညလူကြီးတိမ်မင်းကလေးတွေအိတ်တုံးသစ်ပင်ရိပ်မဲမောင်တခိုးလိုရောင်တောင်တောင်နဲ့ပတ်တရောင်ပြာတားကဆွဲကတ်တဲ၌အချုပ်ခံ၍ငွေကုံရသောနောက်ပိုးဆဲပလွေမတတတရွာကိုပတ်လျက်ရေခတ်တဲ့အပြိုကျော်မရေတရေနဲ့ပြောပေသည်ကြေတော်ကနောက်ပိုးဆဲ အရွယ်မဝင်တဝင်ပညာသင်တုံးမင်းကလေးမြင်၍ချစ်ရှာလွန်းလို့မြစ်တစားတေးတာရေးဆက်တော်ကြပြဆရာကကြိတ်မိမ့်မာလီမယစာမင်းပွဲကြတဲ့ပြင် လောကနဲ့အချိန်ပြောင်းတတ်သောအင်္ဂလိပ်ကျောင်းသားနောက်ကိုဆဲလုံကြီးကိုပေါင်းအင်းကြီးကိုပေါင်းအောင်သွဲကဆဲမိန်းကလေးကမကြိုက်ဖဲနဲ့ယုံပွဲ၌လက်မှတ်ကွာသောနောက်ပိုးဆဲ မင်းကလေးတွေညာညာသေးလျုံကပြန်ရင်ဝင်းနေရံကိုတက်မျက်နာဖော်ပြကောင်းတဲ့ဒုသန်ဆူ၍လိမ့်ကြရသောနောက်ပိုးဆဲမင်းကလေးများခေါင်းလျှော်သွားရင်ဖလားကိုပိုက်နောက်ကလိုက်၍ဖွေးကြိုက်ခံရသောနောက်ပိုးဆဲမင်းကလေးချောင်းချောင်းသူတို့ချင်းစကားပြောတော့ရောနာ၍လိုက် သူကိုပင်မကြိုက်၍ဖဏတ်နဲ့ရိုက်ခံရသောနောက်90ဘုန်းကြီးကပဲမျက်နှာချေဆဲနဲ့မက်ကလေးတွေမျက်နှာမျက်စီနောက်အောင်ဖဏတ်ဖြူကြီးနဲ့ရှောက်တတ်သောခေါင်းပေါက်လို့တကြားသိရတဲ့နောက်90ပြေးကြီးရောင်ရောင်အမိတ်တော်ရရောင်ရောင်ဖောင်တိတ်တစ်ချောင်းဆောင်လည်းရဲ့အင်္ဂလိပ်လိုစတိုင်ထုတ်ဇာဝီတုတ်နဲ့နောက်ကနှက်သဖြင့်ဆေးရုံတော်တက်ရသောနောက်90 ထဲမှာမဲကလေးတွေကစောင့်မြင်ကလို့ဆဲသေးတော့စိတ်ထဲကပန်းလုံးမွှေးသဖြင့်ခြေအေးဝမ်းရောင်းရသောနောက်ပိုးစေဘိုင်းစကယ်ကြီးနေတိုင်းစီလျက်သမီးသားသူတို့ချင်းများတာကိုတကြတာယောဂလွန်၍ဆရာဝန်အခုရခဲ့တော့နောက်ပိုးစေမိဘနှစ်ပါးကလည်းစိတ်မတူကောင်းပါကလေးတွေကလည်းမယူ လူပြည်မှာအလွန်ဆိုးဓာနဲ့ပင်ထိုးသောကြောင့်အစိုးရအပြစ်ဒဏ်နဲ့တသက်ပံတကြိုးရောက်လာသောနောက်ပိုးစေအတော်မှတ်ထိုက်တဲ့ကောင်ကြီးပဲကွာမင်းကလေးလာလာမြင်ပြန်ရ၍ဖြောင်းများလို့ရှိခိုးမကြိုက်တာအမျိုးမျိုးနဲ့စိန်တောက်၍တစေဖြစ်တတ်သောနောက်ပိုးစေ